သာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်တဘောရလဇန်13ရက်2022ခုနှစ်ဖေဖော်ဝါရီလ13ရက်တနင်္ဂနွေနေ့၌အွန်လိုင်းမှာဟောကြားအပ်သောယဗုဒ္ဓဤအနာမတကထေသနာတရားဒေသနာတော်အပိုင်းနှစ် နဗနကဒေသနာနဲ့ပတ်သက်ပြီးသုတ်ပေါင်း20တဲ့ကဒီနေ့၅ခုမြောက် သုတ်ကနေစပြီးတော့မြတ်စွာဘုရားဘာတွေဟောခဲ့တယ်လဲဆိုတာကို နိုင်မှတ်သားကြရအောင်ပပဒသုတ်လို့အမည်ပေးထားတဲ့သုတ်ကတော့မေကွန်တစ်ခု အကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာဖြစ်တယ်သာဝတိမြို့စေတော်အကြောင်းမှာတရင်သုံးနေတဲ့အချိန် ယဟန်တစ်ပါးကမြတ်စွာဘုရားထံလာရောက်ချင်းကပ်ပြီးဒီမေကိုမေးတာဖြစ်တယ်ကိဝနုခောနုခောဗန္တေကပ္ပောကပ္ပကိုကပ္ပအလို့ပြောကြတာပေါ့ဗဒ္ဒကပ္ပဗဒ္ဒကပ္ပပမာလို့ပြန်တဲ့အခါကပ္ပကိုကပ္ပလို့ပြောလိုက်တော့ ယ်လိုအဓိပ္ပာယ်ပေါက်ကြသလဲတော့မသိဘူးနော်ကဘာလူဆိုတဲ့အသုံးကိုသုံးနေကြတာမြန်မာပြည်မှာရှင်လေးကဘာကဘာလောကကြီးနဲ့ပြောတာတွေကဌာနတစ်ခုကိုအကြောင်းပြုပြီးတော့ပြောတဲ့စကားမျိုးတွေဖြစ်တယ်ကဘာဆိုတာတရဝါရီရှိနေတဲ့ ပုံထာတလားသို့မဟုတ်တရဝရီလားဘာဟုတ်ဆုံးလို့ရဲဆိုတော့ကွယ်ကွယ်ပြပြသိဖို့တော့လိုတာပေါ့သူတွေကရှင်နေကဘာဆိုရဲအသုံးနဲ့သုံးကြတယ်ကဘာမြေကြီးလို့လည်းပြောကြတယ်ကဘာနိုင်ငံများဆိုပြီးတော့လည်းသုံးကြတယ် အဲ့တော့ကဘာဆိုတာဘာကိုပြောတာလဲယမရီသုံးနေတဲ့ကဘာဆိုတာပါဠိလိုကြတော့ကပ္ပလို့သုံးတာဖြစ်တယ်ကပ္ပဆိုတာအချိန်တိုင်းတာတစ်ခုကိုပြောတာပဲသူကဖြစ်ပေါ်ပြီးတည်ရှိနေတဲ့အချိန်တိုင်းတာတစ်ခုကိုဆွလို့ရပေါ့အဲ့ဒီအချိန်တိုင်းတာတစ်ခု ဟာဖြစ်လာပြီးတော့တည်ရှိနေတဲ့အချိန်တိုင်းတာတစ်ခုဆိုတာဩကတလောကကြီးကိုလည်းရည်ညွှန်းနေပေါ့ဩကတလောကကြီးကဖြစ်ပေါ်ပြီးတော့အချိန်တိုင်းတာဘယ်လောက်ကြာတယ်လဲတတ္တလောကကြီးတတ္တလောကဆိုတာတော့သိကြတော့မဟုတ်တာလူတယောက်ကနေခေတ်ဆိုပြောမယ်ဆိုရင်အသက်တရားတွေမှာတည်သွားကြတာပဲလေ တက်တူတဲ့ခေတ်မှာဆိုတရားနေရတဲ့ပုဂ္ဂိုလ်ကအမတန်ရှားပါတယ်တရားတွင်မှသိသွားကြတာအဲ့တော့တတ္တလောကရဲ့အတိုင်းတာကိုမေးတာတော့မဟုတ်တော့ဩကတလောကရဲ့အတိုင်းတာတစ်ခုလို့သူတို့ပဲသိရမှာဖြစ်တယ်ကဘာကြီးတစ်ခုဟာပျက်စီးပြောက်ကွယ်သွားပြီးတဲ့နောက်မှာကဘာတစ်ခုဟာအစ်စ်ပြန်ဖြစ်လာတယ် အဲ့ဒီမှာဖြစ်စဉ်ကြီး၄ခုရှိတယ်ကပ္ပဆိုတာနဲ့ပတ်သက်ပြီးဖြစ်စဉ်ကြီး၄ခုဖြစ်စဉ်ကြီး၄ခုကဘာတော့ဆိုရင်မီးလောင်လို့ပြက်တဲ့ကဘာပါဆိုရင် မီးစလောင်တဲ့အချိန်ကနေစပြီးတော့မီးတွေမငြိမ်းခင်အလုံးဟာလောင်ကျွမ်းနေတဲ့အချိန်ကပြက်နေတဲ့အချိန်ပိုင်းဆိုတော့အဲ့ဒါကို သံဝတ္တကပ္ပလို့ခေါ်တယ်ပျက်စီးနေတဲ့အတိုင်းတာပျက်စီးနေတဲ့အချိန်ပိုင်းဥပမာရှင်းရှင်းပြောမယ်ဆိုရင်အိမ်တဲ့အိမ်ကိုမီးလောင်ပြီဆိုတော့စလောင်တဲ့အချိန်ကစပြီးတအိမ်လုံးပျောက်ကွယ်သွားသည့်ထီအောင်ပြာပုံထီရောက်သည့်ထီအောင်အချိန်ပိုင်းတစ်ခုပဲနော်မီးလောင်လို့ပြာကျသွားတဲ့အချိန်ကအချိန်ပိုင်းတစ်ခုပဲ အဲ့ဒီပြာကျသွားတဲ့အိမ်ကိုပြန်ဆောက်ဖို့ကြိုးစားနေတယ်ပြန်မဆောက်ခင်မှာမီးလောင်ပြင်းကြီးကဒီတိုင်းပဲရှိနေတယ်အဲ့တော့မီးလောင်နေတဲ့အချိန်ပိုင်းကိုတန်ဝတ္တလို့ခေါ်တယ်မီးလောင်ပြီးတော့မီးလောင်ပြင်းကြီးဖြစ်ကြံရစ်တာကတန်ဝတ္တထာဤလို့ခေါ်တယ်တန်ဝတ္တတန်ဝတ္တထာဤ အဲ့တော့အမိုက်တဲ့တွေရှင်းလင်းပြီးတော့အစာဦးဆောက်တင်စပြီးတော့ဆောက်လိုက်အိမ်ပြန်ဆောက်ဆောက်နေတဲ့အချိန်ပိုင်းကိုဝိဝတ္တလို့ခေါ်တယ်အိမ်ပြီးသွားလို့အိမ်တက်တွေဘာတွေလောက်ပြီးအဲ့ဒီအိမ်ပေါ်မှာနေနေတာအိမ်ကြီးရှိနေတာအဲ့ဒါဝိဝတ္တထာကြီးလို့ခေါ်တယ်ဒါဥပမာအနေနဲ့ပြောပြနော် ကဘာကြီးတစ်ခုကလည်းမီးလောင်လို့ပျက်စီးတယ်ဆိုတဲ့ကဘာမှာမီးစလောင်တဲ့အချိန်ကနေပြီးတော့အလုံးလောက်ကြောက်တတ်သည့်ထီအောင်သဝတ္တကပ္ပလို့ခေါ်တယ်ပျက်စီးနေတဲ့အပိုင်းတစ်ခုအဲ့ဒီပျက်စီးတဲ့အတိုင်းကြီးပဲမီးလောင်သွားကြတဲ့ကဘာကြီးဟာအာမမရှိတော့ပဲနဲ့မီးလောင်ဝင်းကြီးမီးလောင်ပြင်းကြီးမောင်းနဲ့ပဲပဲဖြစ်နေတဲ့ အချိန်ပိုင်းကိုသံဝတ္တထာယီလို့ခေါ်တယ်ပျက်စီးနေတဲ့အတိုင်းတည်ရှိနေတဲ့အချိန်ပိုင်းသံဝတ္တထာယီကပ္ပအဲ့ဒါကိုကပ္ပပြူမိုးဆိုပြီးတော့မိုးရွာလိုက်တယ်မိုးတွေပြန်ရွာလိုက်တဲ့အခါကျတော့ခန္ဓာမိကြောင့်ပျက်စီးသွားတဲ့အမုန်းနေမွားတွေနဲ့လောင်ကျွမ်းနေတဲ့အရာကြီးတစ်ခုထဲမှာရေတွေလွှမ်းမိုးပြီးတော့ အပူဓာတ်တွေကင်းဝေးပြီးကဘာကြီးစတင်ဖြစ်ပေါ်လာနေတဲ့အချိန်ကိုတိဆောက်နေတဲ့အချိန်ဘက်ကိုဝိဝတ္တာလို့ခေါ်တယ်အလုံးတိဆောက်လို့ပြီးသွားပြီလေကျွန်းတမြင့်မှုမြင့်မှုတောင်းလည်းပေါ်လာပြီအလုံးဟာသမုဒ္ဒရာကြီးတွေတောင်ကြီးတွေရေကြီးတွေကုန်ပေါ်လာတယ်။နတ်ပြည်၆ဓာတ်လည်းပေါ်လာတယ်။ အလုံးဟာအခုလက်ရှိကမ္ဘာမျိုးကြီးပြန်ပြီးတော့ဖြစ်လာပြီဖြစ်လာပြီးတဲ့နောက်မှာမပြတ်မစီတည်ရှိနေတာဝိဝတ္တထာယီလို့ခေါ်တယ်အဲ့တော့ကပ္ပဆိုတာဒီအချိန်ပိုင်းကြီး၄ခုပေါင်းစုပြီးတော့ဒါလေးတွေကအန္တရာကပ္ပပေါ့ဂျာအချိန်လေးတွေအဲ့လို ကဘာကြီးတစ်ခုဟာတည်ရှိနေတဲ့အချိန်ပိုင်းဟာဘလောက်ကြာသလဲတည်ရှိလာပြီဆိုတော့ဝိဝတ္တထာယီဆိုရယ်ကပ္ပဘလောက်ကြာသလဲတူဆိုအဲ့တော့ကပ္ပဆိုတာတည်ဆောက်ပြီးတော့တည်ရှိနေတဲ့အရာတစ်ခုလို့ဥမာရှိတော်ကိုဘုရားကြီးဆောက်ပြီးတော့ဘုရားတဲ့ထားပြီးတော့ကနေ့တည်းအောင်ရှိနေတယ်အတ္တိရှိနေတာ လောက်ကြာတယ်လဲအဲ့တော့ကဘာကြီးတစ်ခုကလည်းဘလောက်ကြာတယ်လဲဒီလိုမေးတဲ့မေးကိုမျိုးပေါ့အဲ့ပါဠိကကပ္ပကပ္ပဆိုတာတိုင်းတာတစ်ခုရှိကြကိုရည်ညွှန်းပြီးတော့ပေးတဲ့မိကုံမျိုးဖြစ်တယ်။ပါရကဘာဆိုဘုရားငါးစုပွင့်တဲ့ကဘာကြီး ကကုတဏကောဏဂမနာကတဘာဂေါရမလို့ဆိုရက်ဖရာလေးစုပွင့်ပြီးသွားပြီနောက်ပွင့်အောင်မဲ့ဖရာကအရိမတေယဖရာဖရာငါးစုပွင့်ပြီးရင်တော့ဒီကဘာကြီးကပျက်စီးမှာဖရာငါးစုပွင့်တဲ့ထူးခြားတဲ့ကဘာဖြစ်လို့ဗတ္တကဘာမင်္ဂလာနဲ့ပြည့်စုံတဲ့ကဘာအကောင်းဆုံးကဘာလို့ဆိုလို့ဗတ္တဆို face ပေါ့နော် အကောင်းဆုံးအလှပဆုံးကဘာကြီးအဲ့လိုဒီကွာမတိုင်ခင်ကဒီလိုကွာအမျိုးကဘာတသိန်းတက်ကပฏิဘုဒ္ဓရမြတ်စွာဘုရားပွင့်ခဲ့တယ်ဒီလိုကဘာတွေဟာမြောက်များစွာရှိတယ်အမြောက်များစွာရှိတဲ့တဲ့ပဲဒီကဘာတစ်ခုရဲ့တတန်ဘယ်လောက်ရှိသလဲဒီမေကွန်မေးတာဖြစ်တယ် နော်တည်ရှိနေတဲ့ကွာရဲ့တဏ္ဍာဘယ်လောက်ကြာလဲဆိုအဲ့တော့ယဟန်တို့တစ်ပါးဟာရသော်ဘုရားတရားနာပြီးတော့ဖះကိုကိဝတိကောနုခောပန္တိကပ္ပောရှင်ဘုရားကပ္ပဆိုတဲ့ကဝါတိုင်းတာကြီးတစ်ခုဟာကဝါကြီးဟာဘလောက်ရှိပါသလဲ အဲ့တော့ဒီစကားရမေးမယ်ဆိုလို့ရှိရင်တော့ကပ္ပဆိုတာတိဆောက်တာတဲ့ဩဃတလောကကြီးတို့ဒီလိုပြောလို့ရမယ်ကပ္ပဆိုတာဩဃတလောကကြီးဖြစ်တည်နေတဲ့ဩဃတလောကကြီးဟာဘလောက်ကြာအောင်တည်ရှိသလဲကဘာတစ်ခုတစ်ခုကဘလောက်ထိအောင်ကြာသလဲဒီမေးခွန်းမေးတာဖြစ်တယ်အဲ့တော့မြတ်စွာဘုရားဖြေတယ်ဒီကောခောဘေခုကပော ရှည်တယ်တဲ့ကဝဆိုတာတော့ကြားတယ်အမတမရှည်လာရှည်လျရတယ်သောနာတုကရောသင်္ခတုဣတကာနိဝတ္တနိဣတိဝါဣတကာနိဝတ္တတတာနိဣတိဝါဣတကာနိဝတ္တသဟတာနိဣတိဝါဣတကာနိဝတ္တတတာသဟတာနိဣတိဝါနဲ့နဲ့ပြောမယ်ဆိုလို့ရှိရင် ဘယ်နဲ့နှစ်လို့ပြောလို့မရနိုင်ဘူးတဲ့ကဝါကြီးကအမတမရှေ့ကြတယ်ကဝါကြီးတခုဖြစ်ပေါ်လာပြီးတဲ့နောက်မှာအမတမရှေ့ကြတယ်တဲ့သောနာတုကရောသင်္ခတုံခဏန်းကိုဖော်ပြဖို့ရမလွယ်ဘူးတဲ့နှစ်နဲ့ကဝါကိုဖော်ပြမယ်ရတိလာတွေနဲ့တော့မပြောနဲ့တော့နှစ်နဲ့ဖော်ပြလို့တော့မရဘူးလို့ဆိုလိုတယ်နော်နှစ်တောင်မှ နှစ်ပေါင်းဘယ်နှရာဆိုတာပြောလို့မလွယ်ဘူးနှစ်ပေါင်းဘယ်နှထောင်လို့လည်းပြောလို့မရဘူးနှစ်ပေါင်းဘယ်နှတောင်းလို့လည်းပြောလို့မရဘူးအခုကိသိပ္ပံဆရာတွေကတော့လွန်ခဲ့တဲ့နှစ်တသန်းကတို့ဘာတို့သူတို့ခံမပြီးပြောနေကြတာအဲ့ဒီမှာမြတ်စွာဘုရားကတော့နှစ်ထောင်နဲ့လည်းပြောလို့မရဘူးတဲ့ ဘယ်နဲ့ထောင်ဆိုပြီးတော့နောက်သိင်္ဂနနဲ့လည်းပဲနှစ်ပေါင်းဘယ်နှစ်သိန်းဆိုတာလည်းပြောလို့မရဘူးတဲ့အဲ့လောက်ထိအောင်ရှည်တယ်ပေါ့အဲ့လိုပြောဖို့ခက်တယ်ဒါမြတ်စွာဘုရားဖြေလိုက်တော့ရှားထပ်မိတယ်သက္ကပဏဗန္တိဥပမာကတုံရှင်ဘုရားကနန်းနဲ့ပြောလို့မရရင်တော့နားလည်အောင်လို့ဥပမာနဲ့ပြောလို့ရနိုင်ပါမလား ဥပမာပေးလို့ရပါသလားလို့မေးတယ်တချို့ကိစ္စဘလောက်ကြာတယ်ဆိုတာပြောရတာခက်တယ်လေဘုန်းတို့ငယ်ငယ်တုန်းကအကြောင်းအရာလေးကိုခုပြောရင်မှတ်မိလာတာလေးကိုထည့်ပြောပြခွန်ကြီးတို့ရဲ့ဥပိ္ပစေဆရာတော်ကြီး နဝမရွှေကျင်သာသနာပိုင်စံငင်းဆရာတော်ဆိုအသက်100နှစ်ထီအောင်ရှိတယ်ဆရာတော်စကိုင်းတရာကြီးကစစ်အတွင်းကနေပြီးတော့အင်္ဂလိပ်ကချိုးသွားလို့ခုံကြီးနှကုံးကပြုတ်ကျသွားနောက်ကဂျပန်တွေလိုက်လာမှဆိုလို့သူတို့ကဟိုဘက်ကူးပြီးချုပ်လိုက်တာအဲ့ဒီကုန်းနှကုံးကကျိုးကျပြီးတော့ ဒီတိုင်းပဲဇောက်ထိုးကြီးတွေအဲတော့မြင်မှုတဲ့ပေါ့နော်စကိုင်းလာတဲ့ခါကုန်းကုန်းကြိုးကြနေတာအဲ့ဒါကိုစစ်ပြေးတဲ့အခါကျတော့ကုလမ်ဘူပလန်လို့ခေါ်တဲ့ကုလသမဂ္ဂမှာတိရိလင်္ကာနိုင်ငံကုလမ်ဘူမြို့တော်မှာစီဝေးဆုံးဖြတ်ထားတဲ့စီမံကိန်းတစ်ခုရှိတယ်အဲ့ဒါကိုကုလမ်ဘူပလန်လို့ခေါ်တယ် အဲ့ဒီကိုလံမှုစီမံကိန်းအရာစကိုင်းတရာကြီးကိုပြန်နေပြုပြင်မှုဗမာပြည်ကိုအကူအညီပေးခဲ့တယ်အကူအညီပေးပြီးတော့သူတို့ပြန်ပြင်ပေးတယ်အဲ့ဂုံကုန်းကို ပြန်ပြီးတော့စကိုင်းတရာကြီးကိုပြန်ပြင်ပေးတယ်ပေါ့နော်ကြိုးကြနေတဲ့ဂုံကုန်းကိုဖယ်ပြီးတော့ပြန်ပြင်ပေးတယ်အဲ့ဒါဗမာတက္ကရာကတော့ မမိတာတော့အင်္ဂလိပ်တက္ကရာတော့မမှတ်မိဘူးတွက်လို့လွယ်ပါတယ်တွက်တဲ့နီးလေးပြောပြမှာအဲ့တော့ဗမာဆိုတော့ဗမာလိုပဲမှတ်မိတာကောင်းပါလေ1315ခုနှစ်ဗမာလိုဆိုရင်1315ခုနှစ်638ထည့်ပေါင်းလိုက်လို့ရှင်အင်္ဂလိပ်ခုနှစ်သိတယ်အဲ့ဒါလေးကိုပုံမှန်ကြက်ထားလို့ရှင်မြန်မာတက္ကရာသိလို့ရှင်632ထည့်ပေါင်း အင်္ဂလိပ်တက္ကရာသိတယ်ဗမာတက္ကရာမသိဘူးဆိုရင်63နှစ်ထပ်နှုတ်လိုက်နှုတ်ချင်းပေါင်းခြင်းနဲ့ပဲတက္ကရာနှစ်ခုကိုမှတ်သားထားတယ်အသမိုင်းနဲ့ပတ်သက်တဲ့ထုတ်ပတ်တိတွေပါလေရေးပြီးဆိုရင်အဲ့ဒီကိန်းကဏ္ဍကသိရေးချတာဟောယမကုနှစ်နဲ့အင်္ဂလိပ်ကုနှစ်ကအင်္ဂလိပ်ကုနှစ်ဆိုတာသူခရစ်နှစ်နိုင်ငံတကာသုံးတဲ့ကုနှစ် ခု2022ခုနှစ်အဲ့2022ခုနှစ်ထဲမှာ63နှစ်ထုတ်လိုက်လို့ရှိရင်အခုညမတက္ကရိရနိုင်တယ်။ဩအတွက်ကြီးပေါ့လေကိုယ့်အဲ့တော့မြန်မာတက္ကရာထဲပဲ63နှစ်ထဲလိုက်လို့ရှိရင်လည်းအင်္ဂလိပ်တက္ကရာရတယ်။ဒါအကွာအဝေးဒီတက္ကရာနှစ်ခုရဲ့ကွာခြားချက်ကအဲ့လောက်ရှိတယ် တစ်ဆက်တည်းပြောရမယ်ဆိုရင်တော့သာသနာတက္ကရိနဲ့မြန်မာတက္ကရိမြန်မာတက္ကရိတော့သိတယ်သာသနာတက္ကရိမသိဘူးဆိုရင်ဟောသိဖို့လွယ်လေးရမသိဘူးဆိုပြီးတော့စိတ်ပြည့်မနေနဲ့မြန်မာတက္ကရိသိရင် သာသနာတက္ကရိသိဖို့လွယ်တယ်1182ကိုပေါင်းလိုက် ။အိုအော်ရေချက်တဲ့။တစ်တစ်ရှစ်နှစ်။တစ်တစ်ရှစ်နှစ်1182ကိုပေါင်းလိုက်လို့ရှိရင်ညမတက္ကရာတဲကို1182ပေါင်းလိုက်ရင်သာသနာတက္ကရာရတယ်။သို့တော့ကဆုံလာပြီကြော်ပြီလားကဆုံမလားမရောက်သေးဘူးလားအဲ့ဒါလေးတော့တတိထားပါ။ကဆုံလာပြီမကြော်သေးရင်တခါတလေမရောက်တတ်သေးဘူးပေါ့။ အဲ့တော့အဲ့ဒါလေးတွေကလည်းမှတ်ထားတဲ့နေပေါ့နော်638ရဲ့1182ရဲ့ဥဩရေချက်ရောဆွဲသာသနာဥဩရေချက်အတုကောင်းမှတ်ထားလို့ရှင်ဥကတစ်ဩကတစ်ရှေကရှစ်ကြက်ကနှစ်တနင်းလားဩရေချက်အဲ့ဒါပေါင်းလို့ရှိရင်ဒီသက်ကရစ်တွေရဲ့အဖြေသိတယ်လို့ဆို အဲ့တော့1315ခုနှစ်ကအဲ့ဒရာကြီးဖွင့်ပွဲမှာအဲ့တုန်းကမြန်မာနိုင်ငံတော်သမ္မတကြီးကဒေါက်တာဘာဦးဆိုတဲ့တရားရုံးရှင်းနေကြီးအမောင်းကတော်တော်ကောင်းတယ်အခုဥထင်ကျော်ကြီးရလောက်ရှိတယ်အဲ့ဒီသမ္မတကြီးခေတ်ကစကိုင်းနရကြီးဖွင့်တယ် သမ္မတကြီးကိုယ်တိုင်လာပွင့်တယ်ပွင့်ပြီးတော့တတ်တော်ရှိစံခင်းဆရာတော်ဘုရားကြီးကိုလာပြီးတော့ကြော့တယ်ဖွင့်ပွဲလာရင်လည်းကြော့တော့ဆရာတော်ကြီးကသမ္မတကြီးကိုဗာမေးလိုက်တော့ဆိုတော့တပည့်တော်စကားအင်္ဒရာဖွင့်ဖို့လာပါတယ်ဘုရားဆိုတော့တခါကြီးတရားကြီးကဘယ်လောက်ရှည်တုံးလို့ပြောတော့ တဝရကြီးကသူအမတ်တပဲဆိုတော့စကိုင်းတရာကြီးကဘယ်လောက်ရှိမှာမသိတော့နောက်ကလူတွေလှည့်ပေးနေဘယ်လောက်ရှိတော့သိတဲ့လူလည်းသိကြမှာပဲနော်မသိတဲ့လူလည်းအပေါ်ကြီးတို့တော့မှမှတ်မိဘူးမှတ်တော့မှဖူးတယ်ခုနတော့ဩဩရေကျလို့လောက်တာမှမှတ်မိမှာတခုသင်္ကေတလေးလင်္ကာလေးနဲ့လောက်မှမှတ်မိတယ်နှုတ်ဆိုမှတ်မိဘူး စကိုင်းမြို့တစ်မြို့လုံးမီးလောင်သွားတဲ့နှစ်ကအစဆုံးအောင်စကိုင်းမီးလောင်ဆိုရဲဆောင်းမုတ်ကလေးကြောင့်မှတ်မိနေအစဆုံးအောင်ဆိုအစဆုံးအောင်နော်အကတိဆုံးက3အစလေးစက3ဆုံးကလည်း3 1332ခုနှစ် စကိုင်းမြို့မိကြီးလောင်သွားတာအဲ့ဒါအကြီးဆုံးမိပဲစကိုင်းမှာလောင်စာဆုံးအောင်စကိုင်းမိလောင်အောင်ဆိုတာအဲ့လိုမှတ်ထားလို့ရှိရင်တော့မမိတတ်တယ်လို့ဆိုမမိဘူးအဲ့စကိုင်းတရားကြီးလေအဲ့ဒါလို့လောက်ထားရင်ဘယ်နှပေးဘယ်နှမိုင်းဆိုတာပြောလို့ရတာပေါ့နော်အဲ့သမဏကြီးကိုမေးတော့ ရှုပ်တည်းမဖြေနိုင်တော့နောက်ကလူတွေလှည့်မိတာဘလောက်ရှိလဲဆိုနောက်ကလူတွေကလည်းအစင်းသင်းဖြစ်ဖို့မရဘူးရုပ်တည်းကြီးဆိုတော့လေအဲ့တော့ဆရာတော်ကြီးကပါမေးရှိလိုက်တော့နိဗ္ဗာန်ထိအောင်ရှည်တယ်လို့သာ ပြောလိုက်ပါအဲ့ဆရာတော်ကြီးပြောတာကြားလိုက်ခဲ့နော်သမဏကြီးလည်းခေါင်းကုတ်နေမစုံလို့စကိုင်းတရာကြီးကဘလောက်ထိအောင်ရှည်တော့ဆိုနိဗ္ဗာန်ထိအောင်ရှည်ပါတယ်လို့ဖြေလိုက်ပါလို့ဆရာတော်ကြီးကအဖြေပေးတယ် အဲ့ဒါလိုပဲကဘာကြီးကဘလောက်ရှည်တုံးဆိုရင်နိဗ္ဗာန်ထိအောင်ရှည်တယ်လို့ပဲဖြေလိုက်ပေါ့မသိလို့ရှင်နိဗ္ဗာန်ရမှပြတ်မှာဟုတ်တာတဲ့တော့အဲ့ဒါလေးသွားမှတ်မိတယ်ငယ်တော့အခုလည်းဘလို့ရှည်မှမသိတော့ဥပမာပေးလို့ရမလားဖရာတဲ့ဆိုတော့မြတ်စွာဘုရားတက္ကဘိက္ခုရတာပေါ့တဲ့ဆိုပြီးတော့မြတ်စွာဘုရား ကဘာတစ်ခုရဲ့ရှေ့ကြမှုကိုဥပမာနဲ့နားလည်အောင်ဘလို့ပြောတော့ဆိုဥပမာတဲ့ယဟန်ကြောက်သားအတိပြည့်တဲ့တောင်ကြီးအလျာကတိယုဇနာရှိတယ်တဲ့အနန္ကလည်းတိယုဇနာရှိတယ်သောက်ကလည်းတိယုဇနာရှိတယ်နော်အလျာအနံသောက်ကလည်းတိယုဇနာရှိတယ် အထဲထဲမှာအခေါင်းဆိုတာမပါဘူးကြောက်သားအတိပြီးတယ်အခေါင်းမပါဘူးတခဲနဲ့ကြောက်တုံးကြီးဖြစ်တယ်တောင်ကြီးကတခဲနဲ့ကြောက်တုံးကြီးဖြစ်တယ်အလျာဏတယုဇနာတယုဇနာဆိုတာပြောမယ်ဆိုရင်တော့ခံမှန်ပြောကြတာရှစ်မိုင်ပေါ့ဆိုတော့꿰တယ်ပေါ့ဒါတော့နည်းနည်းပါးပါးအတိုင်းဒါဆိုတော့꿰ရတာလေကီလိုနဲ့မိုင်တောင်မှပဲအတိကျပြောလို့မှမြင်အဲ့တော့ အတိုင်းတာတစ်ခုရှေ့ကယူဇနာဆိုတဲ့အသုံးဟာတယူဇနာဟာအနိစ္စဆုံးပြောရင် ရှင်းပိုင်းလို့ဆိုတယ်အဲ့ဒါတော့ဒုတွေကြီးပြီးတော့တိတ်သီးတိတ်သီးတဲ့ကြောက်တောင်ကြီးကိုတဲ့လူတယောက်ကကာတိတိုင်းမှာပြုတ်လို့တဲ့ကာတိတိုင်းပြည့် ပိုးစကလေးနဲ့ပိုးအထည်လေးနဲ့ကာတိတိုင်းကဆိုတာဝါတွေကအမတမကောင်းတယ်ဝါနူးညံ့တယ်ဝါကိုခြိလုံးလိုက်တဲ့အခါအမြင်သုံးမြင်မိနဲ့ပဲလှုပ်ပြီးတော့ရက်ထားတဲ့ကာတိတိုင်းကာတိတိုင်းကအထည်ကာတိတိုင်းကပိုးတယ်အိန္ဒိယနိုင်ငံကာတိတိုင်းကာတိတိုင်းဆိုတာပါရဏတိပေါ့ မြို့တော်ဗာရာဏသီအဲ့ဒီမှာဖြစ်တဲ့အဝတ်ထဲအနုညံလေးနဲ့အနှစ်တရာကြာတဲ့အခါမှာအနှစ်တရာမှတစ်ချိန်တစ်ချိန်သွားပြီးတော့အဲ့ကြောက်သားတွေကိုအဝတ်ကလေးနဲ့ပုတ်ပေးတာအနှစ်တရာမှတစ်ခါပုတ်တာအဲ့ဒီအနှစ်တရာမှတစ်ခါပုတ်လိုက်လို့ ပုံးတယ်လို့ဘယ်လိုလုပ်ပြောလို့ရမှာတော့အနှစ်တရာကြာမှတစ်ခါတော့ပုံမယ်သူအဲ့ဒီလိုအနှစ်တရာမှတစ်ခါပို့အနှစ်တရာမှတစ်ခါပို့လိုက်လို့ရှိရင်တဲ့အဲ့ဒီကြောက်သားအတိပြည့်တဲ့တောင်ကြီးဟာအဲ့ဒီပို့မှုကြောင့်ကြောက်တုံးကတဖြည်းဖြည်းသေးသေးသေးသေးပြီးကုံသွားနိုင်တယ်တဲ့ကြောက်တုံးကသေးသေးပြီးကုံသွားနိုင်တယ်တဲ့သို့တော့တကဘာဆိုတာမကုံသေးဘူးတဲ့ ကဲဘယ်လိုလုပ်ပြောအောင်ခုနှစ်နဲ့ပြောကိန်းကနန်းနဲ့ပြောတာမဟုတ်ဘူးနော်နည်းနည်းလည်းပြောတာမဟုတ်ဘူးအဲ့တော့နိတ္တရာကြာမတခါပိတ်နုနုလေးနဲ့သွားသွားပြီးတော့ပုတ်တယ်ဒီကြောက်ကြီးကပုတ်ပများလို့ပွန်းပြီးတော့ကုန်ရမယ်ဆိုတာလေဖြစ်နိုင်တဲ့အကြောင်းတော့မရှိဘူးနော်နိတ္တရာကြာမတခါပုတ်တယ်ဆိုတော့သို့တော့အဲ့ဒါကုန်သွားနိုင်တယ်တဲ့ အဲ့လိုပုတ်တိအတွက်ကြောင့်ဒီကြောက်တုံးကြီးကပါပါပါပါပြီးကုံသွားနိုင်တယ်ဒါပေမဲ့တကဘာဆိုမကုံသေးဘူးတဲ့ဒါဖះပေးတဲ့ဥပမာနော်တကဘာရဲ့အတိုင်းတာကိုဖះပေးတဲ့ဥပမာဘလောက်ကြာတော့စိတ်မပြတ်နဲ့ကဘာကြီးတော့မပြတ်သေးပါဘူးလူကသာသိမှကဘာမပြတ်ဘူးကြာကြီးကြံအောင်ပါအရိမတိယဖះပွင့်လာအောင်ပါ အရိကဝါကြီးတခုကမပြတ်သေးဘူးနတ်တွေဝကပ်ပေါ်ကဝါကြီးကတော့မကုန်ဘူးတဲ့အေဝံဒီကောဘိက္ခုကပ်ပေါ်ရဟန်းကြီးကဘာဆိုတော့ဒီလောက်ရှည်တယ်ကွာဧဝံဒီကနံခောဘိက္ခု ကပ္ပနံနေကောကပ္ပောတန်တိတောနေကံကပ္ပတတံတန်တိတံ နေကံကပ္ပသဟတံတန်တိတံနေကံတတကပ္ပကသိတံတန်တိတံဒါလောက်ရှိတဲ့ကဘာကြီးကိုကဘာလို့လည်းပြောတာမဟုတ်ကဘာတရားလို့ပြောတာလည်းမဟုတ်ဘူးကဘာတထောင်တသိန်းလို့တထောင်လို့ပြောတာလည်းမဟုတ်ဘူးတသိန်းလို့ပြောတာလည်းမဟုတ်တသိန်းလည်းမဟုတ်တသန်းတသိန်းလည်းမဟုတ်ဘူးပေါ့ဘာဖြစ်လို့လဲလို့ဆိုလို့ရှိရင်အနဗတေကောယံဘိက္ခွေတန်တာရော တန်တရားကြီးကမသိနိုင်တဲ့အစကိုမသိနိုင်ဘူးတဲ့နောက်ကျောင်းပြန်ပြီးတော့ရှာတော့လဲအစဆိုတာမသိနိုင်ဘူးတဲ့ပုပ္ပကောတိနပညာအတိတဘွားနေတဘွားမျက်စိပိတ်ကျိုးနဲ့ခြီးပြီးတော့တဘွားနေတဘွားသွားနေရတဲ့တဘွားတွေရဲ့အစဆိုတာမသိနိုင်ဘူး အလောက်ထိအောင်ရှိကြတယ်ဒါကြောင့်မို့လို့ယဟန်တို့သင်တို့ဟာသင်္ကာရတရားတွေပေါ်မှာညီငွေဖို့တော်ပြီလို့ပြောတာဒီကဘာထဲမှာသရဝါဖြစ်ပြီးဒုက္ခရောက်ခဲ့တာတွေကမရေမတွက်နိုင်အောင်များလာပြီအဲ့တော့ဒီကဘာကြီးသင်္ကာရတရားတွေပေါ်မှာညီငွေဖို့တော်ပြီတွေ့တာမှုတွေကင်းပြတ်ဖို့တော်ပြီဒီသင်္ကာရတရားတွေကလွတ်မြောက်အောင်ကြိုးစားဖို့တော်ပြီလို့ မြတ်စွာဘုရားအဲ့ဒီဟန်းကိုမေဝန်းဖြေပြီးတဲ့နောက်ခုလိုပဲဆုံးမလိုက်တာဒါတော့ရှိတယ်ဆိုပြောပြဒါအတုတ်တန်တစ်ခုနောက်တစ်ခါလဲယဟန်တစ်ပါးကအလားတူပဲဘုရားကိုရှောက်ဖူးတယ်တပါးတည်းမကဘူးနောက်တစ်ပါးလည်းရှောက်တာတပြိုင်နဲ့တော့မဟုတ်ဘူးပေါ့နော်တစ်ချိန်စီဖြစ်နိုင်တယ်တော်တော်မတန်းတင်ထတာနှစ်ပါးလုံးကိုမတန်းတင်ထတာဖြစ်တယ် နောက်ယဟန်တော်ကလည်းအခုလိုပဲကီဝနုခောဗန္တိကပ္ပောရှင်ဘုရားတကဝါဆိုတာဘလောက်ရှိတုံးဖရာတဲ့ရသော်ဘုရားဒီကောခောဘေကုကပ္ပောကဝါဆိုတာရှိတာပေါ့တဲ့အဲ့လိုရှိတဲ့ကဝါကိုနှစ်နဲ့ဘယ်နှစ်နှစ်လို့လဲပြည့်တွက်လို့မရဘူးနှစ်ပေါင်းဘယ်နှစ်ရာလို့လဲပြောလို့မရဘူးနှစ်ပေါင်းဘယ်နှစ်ထောင်လို့လဲရည်တွက်လို့မရဘူးနှစ်ပေါင်း ဘယ်နဲ့တောင်းလို့လည်းပြောလို့မရဘူးနှစ်ပေါင်းဘယ်နဲ့သိန်းလို့လည်းပြောလို့မရဘူးတဲ့ကိန်းကနန်းနဲ့ပြောဖို့မလွယ်ဘူးရသော်ဗျာအဲ့မှာဒီယဟန်ကလည်းတက္ကပန္နဗန္တိဥပမကတော့ရှင်ဖျားတဲ့ဥပမာပေးလို့တော့ဖြစ်နိုင်ပါသလားဆိုတော့ဖြစ်နိုင်တာပေါ့ဆိုပြီးရသော်ဗျာဒီသုတ္တမဥပမာပေးတာတော့ယဟန်ဥပမာအဖြစ် ကိုရောင်ကြီးတစ်ခုဆောက်ဦးကြီးတစ်ခုတန်တယ်တွေနဲ့တိဆောက်ထားတဲ့ဆောက်ဦးကြီးတစ်ခုဟာအလျာကတေယုဇနာအနံကတေယုဇနာဆောက်ကတေယုဇနာခုနလည်းပဲခုနကတော့ကြောက်တုံးကြီးဥပမာအခုကတန်တယ်တွေနဲ့တိဆောက်ထားတဲ့ဆိုလိုတာကွန်တိန်နာကြီးပါကွန်တိန်နာလို့ပြောလိုက်ပိုနာလိုက်ပဲထင်တယ်နော် ။တန်နေနဲ့တိဆောက်ထားတဲ့ကွန်တိန်နာကြီးပေါ့။အဲ့ဒီကွန်တိန်နာကြီးထဲမှာမုံညင်းစေးတွေထည့်ထား။မုံညင်းစေးတွေထည့်ထားမယ်တဲ့။ကွန်တိန်နာကြီးတစ်ခုလုံးမုံညင်းစေးတွေထည့်ထားမယ်တဲ့။အဲ့ဒီကွန်တိန်နာကြီးကနေပြီးတော့တဲ့။ဒီဥစနာဒီဥစနာမတမကြီးတဲ့ကွန်တိန်နာကြီးကနေပြီးတော့ လူတယောက်ကအနှစ်တရာကြာရင်တစိအနှစ်တရာကြာရင်တစိအနှစ်တရာကြာမှတစိမုံညင်းစိဆိုတာလည်းလွန်သေးတာပဲလေနန်းစိတဲ့သေးတာပေါ့အနှစ်တရာကြာမှတစိပဲထုတ်ယူမယ်အဲ့ဒါလိုနီးနဲ့မုံညင်းစိအပုတ်ကြီးဟာကုံသွားနိုင်တယ်တဲ့ဒါပေမဲ့တကဘာမကုံသေးဘူးလို့ပြောတယ် ဒါသဘောတော့ပေါက်เสียကြီးပဲเนาะလောက်ဆိုပြောလို့မရဘူးဆိုတဲ့အတိတ်ပဲပဲဒါဘုန်းကြီးစီကတော့ကုံသွားနိုင်တယ်တဲ့နေ့ကြတရားမှတခါအဲ့တော့ကိုဝါကြီးတခုကမကုံသေးဘူးဒါတော့ကိုရှည်တယ်ကဘာတခုက ဒါဟာကတကဝါကိုပြောတာလည်းမဟုတ်ဘူးကဘာတရားကိုပြောတာလည်းမဟုတ်ဘူးကဘာတသိကိုပြောတာလည်းမဟုတ်ဘူးဘာဖြစ်လို့တော့ဆိုလို့ရှိရင်တဲ့အနမတေကောယံတန်တာရောလက်ပတ်ပြီးတော့ဖြစ်နေတဲ့တန်တရားကြီးဟာအလုံးကိုကြာလာလို့အစဆိုတာမသိနိုင်ပါဘူးအနမတေကကိုတေးဥဖို့တာဘလောက်ကြာပြီဆိုတာပြောလို့မရတာဟိုအဲ့ဒါနဲ့ရှင်ပြောတာနော် တော့ဘလောက်ကြာမှမသိဖြစ်လာတဲ့ဘဝပေါင်းကလည်းမြောင်များစွာဒုက္ခပေါင်းကလည်းမရေမတွက်နိုင်လူတွေကဒုက္ခမျိုးစုံခံခဲ့ရတခါတခါမြတ်စွာဘုရားဟောတဲ့သုတ်တန်တွေထဲမှာရှိတယ်လူတယောက်ကအမေသေးလို့အဖေသေးလို့ငိုတယ်ဆိုလို့ရှိရင်မင်းပဲအမေသေးတာငိုတာတော့ပဲအဖေသေးတာငိုတာတော့ဆိုရင်တော့လက်ရှိအမေလက်ရှိအဖေပဲပြောမှာပဲ။ အဲ့ဒီလိုငိုခဲ့တာအမေဖေကဘွားတိုင်းရှိခဲ့တာဟုတ်ဘွားတိုင်းဘွားတိုင်းမှာအမေရှိတာပဲလေဘွားတိုင်းဘွားတိုင်းမှာလည်းအဖေရှိတာပဲဗျာအဲ့တော့ဘယ်အမေငိုတာတော့ဘယ်အဖေငိုတာတော့ဆိုရင်တော့အခုလက်ရှိဘွားအမေဖေပဲခိုးတော့ကအမေဖေတွေလည်းရှိခဲ့တယ်ပေးနေပြီအဲ့တော့တန်တရားဆိုတာအလုံးကိုကြားတယ် ဒါကြောင့်မို့ဒုက္ခတွေလည်းမျိုးစုံရောက်ခဲ့တယ်အဆိုးဆုံးဆင်းရဲဒုက္ခတွေလည်းခံစားမှုတယ်ပျက်စီးမှုတွေမျိုးစုံကြုံခဲ့မှုတယ်ဒါကြောင့်မို့လို့သင်္ခါရတရားတွေပေါ်မှာညီငွေဖို့တော်လာပြီမေ့မေ့သွားတော့ဒါလို့မဟုတ်တဲ့ကလူတွေကအသစ်အသစ်တွေဖြစ်နေတာ အသေးအသေးတွေဖြစ်နေလို့အဲ့ဒါကိုမြတ်စွာဘုရားကဒါအသစ်မဟုတ်တဲ့အကြောင်းကို ထင်ရှားသိစေတာပေါ့နော်အတန်တရားကို တွေးပြီးတော့တို့ကြာတဲ့ဘဝကြီးတွေထဲမှာငါတို့ဟာဒုက္ခမျိုးစုံနဲ့ခံစားဘူးတယ်ဒုက္ခမျိုးစုံနဲ့ခံစားဘူးတယ်ကနေ့မှကြုံတာမဟုတ်ဘူးလို့စဉ်းကျင်သုံးသပ်တာအောင် မြတ်စွာဘုရားသင်ကြားပေးတာပဲဖြစ်တယ်ပေါ့ဒါဒီသုတ်တံမှာသာသပသုတ်သာသပဆိုတာမုံညင်းလို့ပြောတာမုံညင်းစိတ်နာမည်နဲ့နောက်တစ်သုတ်ကသာဝကသုတ်လို့ခေါ်တယ်အဲသာဝကသုတ်ကြတော့ရဟန်းတစ်ပါးကလာပြီးတော့မေးတာမဟုတ်ဘူးဒါကြတော့ ရဟန်းတွေအုပ်စုလိုက်လာတယ်ရဟန်းအများကမြတ်စွာဘုရားစီလာရောက်ပြီးတော့ဒီမိကုံးမေးပြန်တယ်။အမေတို့ဆိုကဘာရဲ့အတိုင်းတာကိုမေးတာမဟုတ်ဘူးသူတို့ကြမိကုံးတစ်ခုကဘာရောဆိုခီဝပဟုကနုခောဗန္ဒီကပ္ပအပတိတာအတိတ်ကန္တာအခုဗရကဘာရောက်နေတော့ ခပါပေါင်းဘလောက်လွန်ခဲ့ပါတော့လို့လေးသိချင်းနဲ့ကဘာတသိဆိုတာပါရမီဖြည့်တဲ့အတိုင်းဒါလေရသော်ဗျာပါရမီစရတာတော့လေးသိချင်းနဲ့ကဘာတသိအဲ့နေရာလေးမှာလည်းသတိထားဖို့လိုတယ်လေးအသင်ချေဆိုတာမရတွက်နိုင်ပါဘူးဆိုပြီးဘာလို့လေးကနန်းထဲတာတော့ဆိုတာအဲ့ဒါသဘောပေါက်ဖို့လိုတယ် ကဘာကရေတွက်လို့ရတာတသိန်းရေတွက်လို့မရတာ၄ခါသူတို့ပြောလို့တာနော်လေးအသင်ချေရေတွက်လို့မရတဲ့ကဘာပေါင်းကဘလောက်ကြားတယ်ဆိုတာပြောလို့မရတဲ့ဟာ၄ခါဘယ်လိုလုပ်ပြောတာတော့လို့ဆိုတော့ကောရမဖျားလောင်းပါရမီဖြည့်တဲ့အချိန်မှာ ပရမဆုံးနိယတဗျာဒိတ်ပံဗျာဒိတ်စကားပေါ့ဖျားဖြစ်လိမ့်မယ်ဆိုတဲ့ဟောချက်ကိုတိပင်္ဂရာမြတ်စွာဘုရားလက်ထက်ကရခဲ့တယ်။အဲ့ဒီနောက်မှာဘုရားပေါင်း24စုပွင့်တယ်။နော်ဘုရားပေါင်း24စုပွင့်တယ်။အဲ့တော့တိပင်္ဂရာမြတ်စွာဘုရားပွင့်ပြီးတဲ့နောက်မှာကွန်တိညာမြတ်စွာဘုရားပွင့်တယ်။တိပင်္ဂရာပွင့်ပြီးတဲ့နောက်မှာ ဖျားဆက်ပြတ်ပြီးတော့ကဘာပေါင်းဘလောက်ကြာတယ်ဆိုတာရေးတွက်လို့မရတာဒီပင်ကရာဖျားနဲ့ကွန်တညာဖျားကြာဟာတသင်ချေလို့ခေါ်တယ်တစ်အသင်ချေတစ်ခုလေရေးတွက်လို့မရဘူးခုနကဘာတသိန်းလို့လည်းပြောလို့မရဘူး60တဲ့ကဘာတဲ့လို့လည်းပြောလို့မရဘူးနော်အဲ့ဒါတစ်ခုအဲ့တော့ဒီပင်ကရာမြတ်စွာဘုရားမရောက်မရှိတဲ့နောက်မှာ ကဘာတွေဟာဘလောက်များတယ်ဆိုတာပြောလို့မရရှည်တွက်လို့မရတာအဲ့ဒါတခုတခါကွန်တင်ညမြတ်စွာဘုရားပွင့်ပြီးတဲ့နောက်မှာမင်္ဂလာဖရာပွင့်တယ်အဲ့ဒီနှစ်စုရဲ့ကြားမှာလည်းပဲကဘာပေါင်းဘလောက်ကြားတယ်ဆိုတာပြောလို့မရအဲ့ဒါဒုတိယနှစ်အသင်ချေနော်အသင်ချေတခုတခါသောဘိတမြတ်စွာဘုရားနဲ့နာရဒမြတ်စွာဘုရားဆိုတာဒီကြားထဲမှာ ပွင့်သေးတယ်အဲ့ဒီဖျားနှစ်ဆူရဲ့ဈာမှာလည်းပဲအခုလိုပဲအသင်ခြေတစ်ခုကဘာပေါင်းဘလောက်ဆိုတာရေတွဲမရှိတဲ့အသင်ခြေတစ်ခုကြော်လွင်ခဲ့တယ်အနောမတတိမြတ်စွာဘုရားနဲ့ပထုမုဒ္ဒရာမြတ်စွာဘုရားကြာမှာလည်းပဲကဘာပေါင်းဘလောက်ဆိုတာရေတွဲလို့မရတာအသင်ခြေတစ်ခုလေးကကြုံခဲ့လို့လေးအသင်ခြေလို့ခေါ်တာ လေးရသင်္ချေလို့ခေါ်တာပရိမုဒ္ဒရာမြတ်စွာဘုရားဒီပဲကျတော့ကဘာတသိန်းဒါကြောင့်မို့လေးသင်္ချေနဲ့ကဘာတသိန်းလို့သုံးတာအဲ့လိုသုံးတာကိုဘုရားဝင်နေတယ်မှလည်းပဲဒီတိုင်းပါနော်ပါဠိဘုရားဝင်နေတယ်မှာလေးသင်္ချေဖြစ်ပုံကိုရှင်းပြထားတာရှိတယ်ပေါ့နော် အဲ့တော့ဒီယဟန်ကတရားခုလာမေးတာယဟန်ယဟန်အများကရသော်ဘုရားစီရောက်လာကြပြီအဲ့ဒီကိုတော့အများကမြတ်စွာဘုရားကိုမေးတယ်ကိဝဘဟုကာနုကောပန္တိကပ္ပါအပတိတာအတိတ်ကန္တာခုဗရကဘာကနေပြီးတော့ကဘာတွေပေါင်းဘလောက်ကြော်ခဲ့ပြီလေတဲ့ဘလောက်များလဲတဲ့ ပြီးခဲ့တဲ့ကဘာတွေကဘလောက်များသလဲဖះပါရမီဖြည့်ရတော့၄သိန်းချင်းနဲ့ကဘာတသိန်းလို့ပြောတာကိုနော်အဲ့တော့ဘလောက်ဘလောက်ဘယ်နဲ့ကဘာလွန်မြောက်ခဲ့ပြီလဲဆိုဘယ်နဲ့ကဘာလွန်မြောက်ခဲ့တယ်လို့ပြောလို့မရနိုင်ဘူးလေခုနကောရောမြတ်စွာဘုရားပေါ့ဝနဲ့သာ ပြောလို့ရတာ၄သိန်းချင်းနဲ့ကဘာတသိန်းဆိုတာအဲ့ဒီမတိုင်ခင်လည်းကဘာတွေရှိတာပဲအဲ့တော့ဘလောက်လွန်ခဲ့ပြီလဲလို့ မြတ်စွာဘုရားကိုလျှောက်တဲ့အခါကျတော့မြတ်စွာဘုရားကဘဟုကခောဘိခွေကပ္ပအပတိတာအတိတ်ကန္တာယဟန်တို့ကဘာရီဆိုတာမြောက်များစွာသောကဘာရီလွန်ခဲ့တာဖြစ်တယ်တိနတုကရသင်္ခါတုံအဲဘယ်နှကဘာလွန်ခဲ့တယ်ဆိုတာနှစ်နဲ့ပြောလို့မရဘူးတဲ့နှစ်ပေါင်းဘလောက်ဆိုတာနှစ်တရာပေါင်းဘလောက်ဆိုတာပြောလို့မရဘူးတဲ့ ကဘာပေါင်းဘလောက်လဲပြောလို့မရဘူးနှစ်ရပေါင်းဘလောက်ဆိုတာလဲအရာတရာနဲ့ရှားကဏ္ဍနဲ့တွဲပြီးတော့လည်းပြောလို့မရဘူးထောင်ကဏ္ဍနဲ့တွဲပြီးပြောလို့လည်းမရဘူးသိင်္ဂဏနဲ့တွဲပြီးတော့လည်းပြောလို့မရဘူးအများကြီးတော့လွန်မြောက်ခဲ့တယ်ဆိုတော့အဲ့ဒီယဟန်တွေကသက်ကပဏ္ဏဗန္တိဥပမံကတော့ဒါဆိုရင်ရှင်ဘုရားဥပမာပေးလို့ရပါသလားဆိုရတာပေါ့တဲ့ဥပမာ ဆိုရင်မြတ်စွာဘုရားကဥပမာပေးတယ်ယဟန်တို့တပိသာဝက၄ပါးသူတို့ဟာအသက်တရားဓမ္မပွေးဖွားကြပြီးအသက်တရားရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်နော်ဒါကနေ့ခေတ်နဲ့မြတ်စွာဘုရားပြောတာတပိသာဝက၄ပါးဟာ အတ္တရာရှည်ကြတယ်တရားဓမ္မပွေးပြီးတတ္တရာရှည်ကြတယ်အဲ့ဒီအတိတ်ဘဝတွေကိုသိနိုင်တဲ့တပည့်တာဝကယဟန္တာကြီးတွေယဟန္တာကြီး၄ပါးကတဲ့အတိတ်ဘဝတွေကိုသူတို့အကုန်လုံးသိနိုင်ကြတယ်ပေါ့နေတိုင်းနေတိုင်း သူတို့ဟာတနေ့တနေ့ကိုကဘာတသိတနေ့တနေ့ကိုကဘာတသိပြန်ပြီးတော့စဉ်းစားမယ်ပြန်ပြီးတော့အမှတ်ရမယ်ဒီနေ့ကဘာတသိနေ့ဖြင့်ငါကဘာတသိတစ်ဘက်ခါကဘာတသိပြီးခဲ့တဲ့ကဘာတွေဘလောက်ဆိုတာအဲ့တော့တရက်ကိုတသိန်းတသိန်းပြန်ပြီးတော့အောင်မေ့တယ်အောင်မေ့တယ်ဆိုတာပြန်ပြီးတော့မှတ်မှတ်ယူတယ် ပိုင်းပိုင်ပြီးတော့ကြည့်လိုက်တာဒီနေ့ကနေစပြီးကဘာတသိန်းကိုတရက်ကြည့်တယ်နောက်ထပ်ကဘာတသိန်းကိုတရက်ကြည့်မယ်နော်တစ်ခါကြည့်ရင်ကဘာတသိန်းအဲ့ဒါလို့ကဘာတသိန်းကိုတသိန်းတသိန်းကိုကြည့်ကြမယ်ဆိုလို့ရှိရင်အနှစ်တသိန်းလွန်တဲ့အခါမှာသူတို့ဟာကဘာပေါင်းများစွာ ကုန်တော့သွားမှာပဲဖြစ်တယ်ပေါ့။ဩရေတသိန်းတသိန်းနဲ့ဆိုရင်နှစ်တရာအောင်မရမှာလေ။အဲ့တော့၄ပါးဟုတ်။နော်။အဲ့တော့တန်တရားရဲ့အစဆိုတာရှာလို့မရနိုင်တဲ့အကြောင်းပြောတယ်။အဲ့ပုံနာရဲ့လေလာမေးတယ်။ကဘာဘုံဘလို့ကျော်လွန်ခဲ့ပြီလေလို့ဆို။ရသော်ဗျာ ပုံနာတဲ့ကဘာတွေအများကြီးအများကြီးကြော်ခဲ့ပြီဗောတဲ့ဘလောက်ကြော်တယ်ဆိုတော့ကိန်းကနန်းနဲ့ဖော်ပြဖို့တော့မဖြစ်နိုင်ဘူးတဲ့မလွယ်မလွယ်ဘူးလို့ပြောတာနတုကရာနော်နတုကရာကရတုကရာဆိုတာလွယ်ကူတာနတုကရာမလွယ်ဘူး not easy အဲ့ဒါကလုံးနဲ့သုံးတာ လွယ်ဘူးလို့ပြောလိုက်ဖြေလိုက်တော့အရှင်ဂေါရမဥပမာနဲ့ပြောလို့ရောရမလားဆိုတော့ဩဥပမာတော့ရတာပေါ့တဲ့ဆိုပြီးတော့ရသော်ပြသူ့ကိုဥပမာပေးတယ်ရတောစာယံခင်္ဂနတိပပဝတိအိန္ဒိယနိုင်ငံမှာခင်္ဂမြေကြီးရှိတယ်ခင်္ဂမြေကြီးကဘယ်အစအရောင်းဆိုဟိမဝတ္တပပဝန္တိပစ္စမဟာနရိယောဆိုတာ မြစ်ကြီးတွေရဲ့မြစ်ဖြားခန္ဓာကဟိမန္တတောင်ကစားလာတာပဲနော်ဟိမန္တတောင်ကစားပမာပြေဟအေယောရီမြစ်ကဘယ်အစားလာဘေခဝေလိခဆိုမြစ်ပူလာရှိတိဆိုတာအဲ့ဒီကမြေတွေအဲ့ဒီကချောင်းတွေကနေစုပေါင်းပြီးတော့ဒီဘက်ကျတော့ မြစ်မြစ်ဖြစ်လာတာတော့ခင်းကမြစ်ရဲ့အစကတော့ဟိမဝန္တာအစလာနော်ဟိဝန္တာအစလာအဲ့နဲ့ဖြေတယ်မြတ်စွာဘုရားရတောဆာယံကင်းကနတိပဝေတိကင်းကမြေစလာပြီးတော့ယထသမဟာသောဒံအပိတိဘယ်နေရာမှာပင်လယ်ထဲရောက်သွားတယ်ဘူလာရှိတီတို့ အေရဝတီမြေကြီးဟာမေခမေလိခကနေစလာပြီးတော့အေရဝတီတိုင်းမှာအေရဝတီတိုင်းအဆုံးမှာပင်လယ်ထဲရောက်သွားတယ်ဒါအစနဲ့ဆုံးပဲနော်အေရဝတီမြေရဲ့အစနဲ့ဆုံးထို့တူပဲဂင်းကမြေရဲ့အစဆုံးကဟိမန္တာကနေစပြီးတော့ပင်လယ်ထဲဝင်တဲ့အထိအဲ့ဂင်းကမြေ အဲ့ဒီကင်းကမြစ်အဲ့ဒီနှစ်ခုကြားကင်းကမြစ်စစတဲ့နဲ့မြညာဒေသနဲ့အောက်ကပင်လယ်ထဲဝင်တဲ့နေရာဒေသအဲ့ဒီအဝင်ထွက်နှစ်ခုကြားမှာရှိသမျှသဲတွေဒီကြားထဲမှာရှိတဲ့သဲတွေအဲ့ဒီသဲတွေကိုတဲ့ ပါဏတကုရသင်္ခတုံနတုကရသင်္ခတုံသဲပွင့်လေးတွေဘယ်နှပွင့်ဆိုတာရေတွက်ဖို့ခက်တယ်ဣတကဝါလိကသဲပေါင်းဘလောက်သဲရာပေါင်းဘလောက်ထောင်ပေါင်းဘလောက်သုံးသိမ်းပေါင်းဘလောက်ဆိုတာရေတွက်ဖို့မဖြစ်နိုင်ဘူးတဲ့ရေတွက်လို့မရသလိုကဝါကြီးလွန်လာခဲ့တဲ့ဒီကနေ့ကဝါကပြန်ကြည့်လို့မယ်ဆိုရင် ကျော်လွန်လာတဲ့ကဘာတွေကိုကဘာပေါင်းဘလောက်ဆိုတာရေတွက်ဖို့ဆိုတာမဖြစ်နိုင်ဘူးအသေးဝင်ရေတွက်လို့မရသလိုပဲမြတ်စွာဘုရားဒီဥပမာနဲ့ဖြေလိုက်တယ်အကြောင်းကတော့ဘာကြောင့်လို့ဆိုတော့အနမတေကောယပြမနာတန်တာရောတန်တရာကြီးဟာအလုံးကိုရှေ့ကြခဲ့လို့ပဲတန်တရာကြီးရဲ့ အစကိုနောက်ကျောင်းပြန်ရှာတော့လည်းပဲအစဆိုတာမသိနိုင်ဘူးတဲ့မျက်စိမိတ်ကျိုးနဲ့ခြီးပြီးဘဝတစ်ခုကနေဘဝတစ်ခုဖြတ်တန်းပြီးတော့သွားလာရတဲ့တရားဝရရဲ့အစဆိုတာဘယ်လိုမှမသိနိုင်ဘူးတဲ့ဒါကြောင့်မို့လို့ဒီလောက်ရှေ့ကြပြီးတော့တရားဝရကဒုက္ခခံခဲ့ကြရတယ်ပြင်းပြတဲ့ဆင်းရဲဒုက္ခတွေနဲ့ကြုံတယ် ပျက်စီးမှုမျိုးစုံကိုလည်းကြုံတွေ့ခဲ့ကြရတယ်ကတတိဝဋ္ဌိတာသင်္ကြိုက်မြေတွေသာတိုးတက်လာခဲ့တယ်ကိုယ့်ရဲ့သင်္ကြိုက်မြေတွေကြည့်လိုက်ပဲဆိုရင်ကိုတယောက်တည်းနဲ့နဲတာမှမဟုတ်ပဲနဲ့နော်အဲ့မြေပုံသာတိုးလာမယ်သင်္ကြိုက်တွေသာတိုးလာမယ်တဲ့ ယာဝေစီရံမြေမနာအလမေဝသဗ္ဗသင်္ခါရိတုနိဗ္ဗိတိတုံဒါကြောင့်မို့သင်္ခါရအလုံးတို့ပေါ်မှာညီွေဖို့တော်လာပြီတော်သိပြီအလံဝိရစီတုံဒီပေါ်မှာတွေ့တာနေဖို့မသိတော့ဘူးအလံဝိမုစီတုံသင်္ခါရတွေလွတ်ရနိဗ္ဗာန်ကို မျက်မှောက်ပြုဖို့ကြိုးစားဖို့သင့်တော်ပြီလို့မြတ်စွာဘုရားဒီလိုဟောလိုက်တဲ့အခါ အဲ့ဒီပြမနာပုံနာလူမျိုးကရသော်ဘုရားဟောတာသဘောကျပြီးတော့သူ့ကိုဥပဒကအဖြစ်တရဏဂုံသုံးပါးကိုယ်ဝယ်စိကတ်တဲ့ပုဂ္ဂိုလ်အဖြစ်အတိမပြုဖို့ရသော်ဘုရားကိုလျှောက်ထားသွားတယ်အဲ့တော့ဒီလိုကဘာရဲ့အစကဘာရဲ့အရေးအတွက်ကိုသိကျင်တဲ့လူတွေကခုမှမဟုတ်ဘူးဟိုတော့လည်းရှိတာခဏခေတ်လည်းသိကျင်တဲ့လူတွေရှိတာပဲလေ အဲ့တော့သိကျင်တဲ့လူရှိရင်ဘုရားဟောသလိုပဲဟောလို့ရမှာပဲကျန်တဲ့နည်းနဲ့တော့ပြောလို့ရမှာမဟုတ်ဘူးနော်ကျန်တဲ့နည်းနဲ့တော့ပြောလို့ရမှာဒါကသုတ်တန်တစ်ခုနောက်သုတ်တန်တစ်ခုကတော့ထန္တာသုတ်လို့ခေါ်တယ်ဒါကတော့မြတ်စွာဘုရားဟောတာဘယ်သူကမှမေးခွန်းမေးတာမဟုတ်ဘူး ယသောဗျာထုံးစံတိုင်းပဲနဗတေကောယဘိက္ခွေတန်တာရောပုဗ္ဗကောတိနပညာတိတဲ့ရန်တို့တဘွားမှတဘွားပြောင်းရွှေ့နေရတဲ့ဖြစ်စဉ်ကြီးဒီဖြစ်စဉ်ကြီးဟာနောက်ကြောင်းပြန်ပြီးတော့အစကိုရှာတော့လဲသိနိုင်ဖို့မရှိဘူးတဲ့ပုဗ္ဗကောတိနပညာတိယစီပိတ်ပြီးတော့လေပင်ကြိုးဝင်တတ်ပြီးခေါ်ဆောင်ခြင်းခံရတဲ့ တရဝတို့ရဲ့သွားလာတဘွားနေတဘွားသွားလာတာဘယ်တော့မှစားခဲ့တယ်ဆိုတာလည်းသိဖို့မလွယ်ဘူးတဲ့ယန္တုဥပမာအဖြစ်အထက်ကောင်းကင်မှာပြစ်ချလိုက်တဲ့ဒုတ်ချောင်းတစ်ချောင်းဟာတဲ့ဒီချိန်မှာ အရင်ကနေကြပဲတစ်ချိန်ကြတော့အလယ်နဲ့ကြပဲတစ်ချိန်ကြတော့အဖျားနဲ့ကြမယ်အဲ့ဒီဒုက္ခကောင်းကင်ဘုံပြစ်တင်လိုက်တဲ့ဒုက္ခအရင်နဲ့ကြနိုင်တယ်အဖျားနဲ့ကြနိုင်တယ်အလယ်နဲ့ကြနိုင်တယ်အဲ့ဒါလိုပဲတဲ့တရဝါတွေဟာမျက်စိပိတ်ပြီးကြိုးတုပ်ပြီး အနေထားနဲ့တဘွားကနေတဘွားသွားတဲ့အခါမှာသွားကြတာဟာတဲ့တခါတရံကျတော့ဒီကဘာကနေပြီးတော့တခြားကဘာသွားတယ်ဒီလောကကနေ တခြားလောက သွားတယ်တခါတလေကျတော့လေတခြားလောကကနေဒီလောကလာပြောမယ်ဆိုရင်ဒီဆက်ကြောင်လာကနေဟိုဆက်ကြောင်လာသွားဖြစ်ဟိုဆက်ကြောင်လာကနေဒီဆက်ကြောင်လာသွားဖြစ်ဟိုရွာကနေဒီရွာသွားဖြစ်ဟိုမြို့ကနေဒီမြို့သွားဖြစ်ဒီမြို့ကနေဟိုမြို့သွားဖြစ် သွားနေကြတာလေဗမာပြည်ကသိလို့တရုတ်ပြည်သွားမွေးတဲ့လူတွေရှိမှာပဲကလားပြည်သွားမွေးတဲ့လူတွေရှိမှာပဲနော်ပြောလို့မရအဲ့လိုလူကြတော့ဗမာပြည်ပြန်ရောက်လာတတ်တယ်အင်ဒိုနီးရှားကကိုရင်တစ်ပါးအကြောင်းပြောရမယ်ဆိုရင်တော့သူကတရုတ်လူမျိုးပဲအင်ဒိုနီးရှားသား မွေးဖွားလာပြီးတော့တခြားလူငယ်လေးတွေလိုမဟုတ်ဘူးဘာမှစိတ်ဝင်လာဘူးသူကထုံထုံအားအားလို့ဖြစ်နေဘာမှစိတ်ဝင်လာဘူးနောက်ကြတော့ဘုန်းကြီးဝဲရမယ်ဆိုတဲ့အခါကျစိတ်ဝင်စားသွားတယ်ဘုန်းကြီးဝပြီးတော့ဘဝပြေလာပြီးစသင်တယ်မြတ်ဆက်ကြအကြောင်းတိုင်းမှာစသင်ပြီးတော့ သာဝတိကျော်ပွဲတွေပါလေရအဲ့ဒီကြတော့လည်းပဲညံထက်တဲ့ပုဂ္ဂိုလ်ဖြစ်ပြီးစင်္ကာပုမတောင်ဗမာလိုတရားတွေပါလေဟောတယ်အဲ့တော့သူ့အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ငကောဗမာပြည်မွေးပြီးတော့အခုအင်ဒိုနီးရှားတော့မွေးလို့ဖြစ်နေမယ်ဗမာပြည်ကသေပြီးအင်ဒိုနီးရှားတော့မွေးတာဖြစ်နေတယ်ဗမာပြည်နဲ့အဆင်ပြေနေတယ်ဒီလိုလူလည်းရှိတာပဲ ဇလန်တစ်ပုတ်ပြောမယ်ဆိုလို့ရှိရင်ဗမာပြည်ကရှရီဦးဖျားပေါ်မှာဖျားတစ်ဆောင်ဆောက်ပြီးတော့လှူတဲ့တထေးတယောက်အင်္ဂလိပ်လက်ထက်ကရှိခဲ့တယ်အဲ့ဒီလူကြီးကနေတိုင်းဆူတောင်းတယ်နတ်ပြည်ရောက်ဖို့နတ်ပြည်ရောက်ဖို့ဆူတောင်းတဲ့အခါကျတော့ သူ့ရဲ့မိတ်ဆွေတွေကပြောတယ်အာဖရာကနတ်ပြည်ဆိုတာလေကိုယ်လည်းမြင်ဘူးတာလည်းမဟုတ်ဘူးနတ်ပြည်ဆူတောင်းမနေနဲ့အဲ့ဒီခေတ်ကတော့အင်္ဂလိပ်အင်္ဂလိပ်ကိုဘီလတ်လို့ခေါ်တာကိုအင်္ဂလိပ်ပြည်ကိုအင်္ဂလန်ကိုဘီလတ်လို့ခေါ်ကြတာလူတွေခဗျာဘီလတ်သာဆူတောင်းမှာနောက်ဘဝလူဖြစ်ရင်ဘီလတ် နတ်ပြည်ကတော့ကိုယ်လည်းသိတာမဟုတ်ဘူးပိလတ်ကတော့ခမညာတာတို့တက်တယ်ပေါ့ပမာပြည့်နဲ့မတူဘူးပေါ့ပိလတ်ရောက်ဖို့ဆူတောင်းပါဆိုအဲ့လူကြီးကလည်းရှင်တော်ဘုရားနေ့တိုင်းလာပြီးအဲ့ဒီပိလတ်ရောက်ဖို့ဆူတောင်းသွားတည်တဲ့အခါကျတော့တကယ်အင်္ဂလိပ်သွားဖြစ်တယ်အဲ့ဒီမှာအဲ့ဒီမတန်ကြားဘူးတဲ့လူတော့ရှိမှာပါဒါ true story လို့ပြောတာပဲဖတ်ဖူးတာကိုပြောပြတာနော် အဲ့ဒီမှာသူကဒီမှာဖရာတစ်စောင်းနေဆောက်တယ်ရုပ်ဘွားတော်တင်တယ်ရုပ်ဘွားတော်ရဲ့အောက်ပလင်ထဲမှာတမှုကြီးမတဲ့ပရမညာကြောက်ကလေးတစ်လုံးကိုသူကမမရထည့်ထားတယ်ထည့်ပြီးတော့ဌာပနာပြီးလှူထားတယ်သူသေးတော့အဲ့ဒါအင်္ဂနာမှာသွားဖြစ်တယ်ဖြစ်တော့အဲ့ဒီချိန်မှာသူဘာမှတတိပြရသေးဘူး ကြောင်းတက်တယ်ကြောင်းတက်တဲ့အခါကျတော့ပမာတွေကလည်းအဲ့ဒီတော့အင်္ဂလန်ပြီးလက်သွားပြီးကြောင်းတက်တဲ့လူတွေရှိတယ်အဲ့ဒါကတငယ်ချင်းပမာနဲ့တငယ်ချင်းတွေ့တဲ့အခါအဲ့ဒီပမာကရွှေရကုန်ဖရာရဲ့ပုံနေပါလာတာအဲ့ဒါပြင်လိုက်တဲ့အခါကျတော့သူကစိုက်သွားပြီးတော့အတိတ်မေ့တာနေပြန်ပေါ်လာတယ်ရွှေရကုန်ဖရာပုံမြင်လိုက်တာနဲ့အတိတ်ဝါတွေပြန်သိလာ ဒီပုံငါမြင်ဘူးပါတယ်ဘယ်မြင်ဘူးတာပါလဲသူကအရင်ကရွှေတုံဖျားပေါ်မှာနေတိုင်းတက်တာအမြင်ဘူးပါတယ်ဆိုပြီးတော့တော့ဗမာပြည်လိုလဲကြာရောသူတငယ်ချင်းခေါ်ပြီးတော့ဒီဘက်လာကြတာအဲ့တော့သင်္ဘောနဲ့လာရတာလာချီကြတယ်ပေါ့ခုခေတ်လေးလိမ့်တိမ်ညာနဲ့လာရတာမဟုတ်အဲ့တော့ရွှေတုံဖျားကြီးမြင်လိုက်တဲ့အခါကျသူကအကုန်မှတ်မိသွားတာ သူအိမ်တွေသူနာမည်တွေသူဘာလုပ်ခဲ့တာတွေပါစပြီးတော့ခေါင်းထဲမှာအကုန်ပေါ်လာတယ်ကိုရောက်တဲ့အခါကျတော့သူသားတွေသူနေခဲ့တဲ့နေရာတွေပါအကုန်လုံးပြောတော့သူသင်ငယ်ချင်းကတော့ဒီကောင်တော့ယူပြီဒီကောင်ယူပြီအတိတ်ဘဝမယုံဘူးနေသူကဘာနောက်ဆုံးမှာ သူဟာဘသူဝါဆိုပြောလာတဲ့အခါမှာတသိပြဖို့လိုလာတော့သူတည်ထားတဲ့ဖရာအောက်ကဌာပနာပစ္စည်းရှိတယ်အဲ့တော့သူအမှတ်ရတော့အဲ့ဒါကြည့်ငါငါတက်တည်ပြမယ်ဆိုပြီးတော့အဲ့ဒီရုပ်ဘွားတော့ဖယ်ပြီးတော့ဂောဘကရိနဲ့ရှာလိုက်တဲ့အခါကျတော့ဌာပနာထားတဲ့သူဌာပနာထားတဲ့ပရမယရဏတွေ့တယ်တဲ့ အဲ့တော့သူဆိုတာသိကြသွားတော့ပေါ့အဲ့ဒါနဲ့သူဗမာပြည်ကမပြန်တော့ဘူးဒီမှာပဲနေတော့သူတငယ်ချင်းကတော့ဒီကောင်ယူကြံတဲ့နေပြီလို့ပဲထင်သွားအဲ့ဒါအတိတ်ဘဝတွေပေါ့နော်ဒါကြောင့်မို့ဒီနိုင်ငံလည်းဟိုနိုင်ငံသွားဖြစ်ချင်းဖြစ်မဲ့ဟိုနိုင်ငံလည်းဒီနိုင်ငံလာဖြစ်တာလည်းရှိနေတယ်အဲ့တော့တန်တရားလဲတယ်ဆိုတော့ဟိုနိုင်ငံဒီနိုင်ငံ ဘဝတွေကိုမေ့ပြီးတော့ရောက်သွားကြတာပဲဒါကြောင့်မို့ခုနကောင်းကင်ဘော ပြက်လိုက်တဲ့ထုတ်ဟာအဖျားနဲ့ကြရင်ကြမယ်အသေးရင်ပြောတာသေလို့ရှိရင်လည်းဟိုရောက်ချင်ရောက်ပဲဒီရောက်ချင်ရောက်ပဲဘယ်မှမရောက်တာလည်းဖြစ်ချင်းဖြစ်နေမယ်ပေါ့ဂျားလည်းဖြစ်ချင်းဖြစ်မယ်ပေါ့တို့ဆွလို့တာပေါ့နော်တန်တရားထဲမှာကောင်းကင်ဘောမြောင်းလိုက်တဲ့ဒုက္ခအဖျားနဲ့ကြရင်ကြမယ်ရင်းနဲ့ကြရင်ကြမယ်လဲခြင်းကြရင်ကြမယ် သိသွားတဲ့လူတယောက်ကလည်းဒီဘဝကနေဟိုဘဝတခြားဘဝတခြားဘဝကနေပြီးတော့ဒီဘဝလာတာအဲ့ဒီလူဘဝတွေမှာအခုလိုဖြစ်လာနိုင်တယ်တဲ့ဖြစ်လာနိုင်တယ်ဘာဖြစ်လို့တော့ဆိုတော့တဲ့တန်တရားကြီးဟာလွန်ကိုရှည်လျရပြီရှည်လျရတဲ့တန်တရားရဲ့အဆုံးကိုမသိနိုင်ဘူးလို့မြတ်စွာဘုရားဒါနဲ့ဏိကုံချုပ်ပြီးတော့ ဌာနသုတ်တံမှာအဲ့လိုဟောခဲ့တာဖြစ်တယ်တရားချက်ခင်သူတော်စင်ပြိဿပေါင်းတို့ရှင်လျားလာတဲ့တန်တရားကြီးတွေမှာဒုက္ခဒုက္ခမျိုးစုံတွေ့ကြုံခံကြရတော့လည်းပဲအတိတ်ကိုမေ့သွားတဲ့ပုရုသေနေအားလျော်စွာအတိတ်ကိုမမှတ်မိသည့်အတွက်ကြောင့်အသည့်အသည့်ဖြစ်ပြီးတော့ခံစားလို့အာမရနိုင်ကြဘူး ငိုလို့လည်းအာမရနိုင်ကြဘူးရီလို့လည်းအာမရနိုင်ကြဘူးဘဝရဲ့ဒုက္ခဟာရသော်ပြဟောကြားဖော်ပြတဲ့အတိုင်းဖော်ပြချက်အရာဆိုရင်ဒီအတွေ့အကြုံတွေဟာရိုးနေတဲ့အတွေ့အကြုံတွေသာဖြစ်တယ်ထို့တွေဟာတန်တရားကြီးကညီငွေပြီးတော့သင်္ခါရတရားတွေကညီငွေပြီးနောက်ဆုံးသင်္ခါရကင်းရနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ ကြိုးစားအထောက်ကြမှတင့်တော်မယ်လို့ကိုယ်စီကိုယ်စီနှလုံးသွင်းပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု